အာဘောရိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌23ရက်9လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဓမ္မစစ်တေထိုင်ကမ္မထာယေပညာကမ္မထာယေနှစ်ခုပြီးခဲ့နော်မှန်ပါဗျာတို့ပါလားဟုတ်16နာရီကိုခွဲပြီးတော့လုပ်ရမှာဟုတ်ကြမှန်ပါဗျာအဲ16နာရီခွဲလုပ်တဲ့နေရာမှာတို့အဓိကကမ္မထာမျိုးက14နာရီတောင်ယူရမှာ ဟုတ်ကဲ့မှန်ပါဗျာအဲ့14နာရီမစမီ14နာရီရဲ့ကြာကြာ14နာရီရဲ့နောက်ပိုင်းအဲ့ဒီကြည့်အောင်တို့ထွေးထွေးမူရပတ်စာပါဖြာတဲ့ကမ္မထံရှိပြီလားမှန်ပါဟင်အဲ့တော့ဒီ16နာရီကိုယောဂီတို့ကိုအိတ်တုံဖာမောက်တုံခိုင်းတာထင်ပါမှန်ပါဗျာဒါပဲထင်တယ်မှန်ပါဗျာကြိုးကြကြိုးကြောင်းပါအောင်နော်မှန်ပါဗျာဟင်အိတ်တုံဖာမောက်အကုန်ကိုချစ်ချုပ်တော့အောင် မှန်ပါဗျာဘာဖြစ်လို့ဆိုတော့နာမတက္ကသန္တရာကတင်လာတဲ့ကျွေးတွေဟဲ့ဟင်မှန်ပါဗျာအဲ့နာမတက္ကသန္တရာများပါလေရာသီတဘဝပေါ့ဟိုမွေးကလေးကနမောမဲ့နမမဲ့နေလာကြတဲ့ကျွေးတွေမဟုတ်လားမှန်ပါဗျာအဲ့နာတွေကိုတို့ထားရမှာဗျာဟုတ်ကဲ့မှန်ပါဗျာဟင်အဲ့တော့အိတ်တုံဖာမော့ယောဂီတို့တုံခိုင်းတာအဲ့တော့ယောဂီတို့နှလားကုန်အောင်မစင်းစားပါနဲ့ဗျာရက်ကုန်အောင်ကြိုးစားကြပါမှာဟုတ်ကလားမှန်ပါဗျာဒါရက်လဲ ညာပါဗျာနိုင်ကုန်အောင်ကြိုးစားပါဒီလိုပြောတာထင်တယ်မှန်ပါဗျာနိုင်နဲ့လည်းအားမရနဲ့ဗျာမိနစ်ထိအောင်ကြိုးစားပါဒီလိုပြောတာထင်တယ်မှန်ပါဗျာမိနစ်နဲ့လည်းအားမရနဲ့ဗျာစက္ကန့်ထိအောင်ကြိုးစားပါမှန်ပါဗျာဒါတင်နေဟိမှန်ပါဗျာဒီပြီးတဲ့နေရာဒီကမ္မထာနည်းမဟုတ်ဘူးလားမှန်ပါဗျာဒါတို့ပါတော့ဟိုဖျားကျင်နဲ့အရိယာများကိုစော်ကားတာတော့မဟုတ်ဘူးပေါ့ဟဲ့တို့ဒီပြီးတဲ့ကမ္မထာကတော့ကြက်ဖြင်းကမ္မထာလို့ခေါ်ဟဲ့ ဟုတ်တယ်နဲ့မှန်ပါဗျာဟင်ဥမာမဲ့တခုတည်းကိုအာနာပါနာတခုတည်းကိုခွေးနာခဲ့ခဲတဲ့အရာအဲ့ဒါဝရိယကြီးသူတွေလုပ်တာရဲ့မှန်ပါဟုတ်ကလားမှန်ပါဗျာဒါအဲ့တော့တတ်ပြီးရှိလားမှန်ပါဗျာရှိလားအဲမရှိတဲ့တွေ့စိတ်သွားရကိုလိုက်မှခိုင်းတာမဟုတ်ဘူးလားဗျာမှန်ပါဗျာဟင်စိတ်သွားရကိုစိတ်သွားရကိုတို့တတိတရားနောက်ကနောက်ခံပြီးလိုက်မှလားသူများစိတ်ချက်ခိုးမစားတော်ပြီဆိုတော့သူတို့ထင်တယ် မှန်ပါဗျာအဲတစ်ဖက်အာယုံနောက်မရတော်ပဲဆိုဒီမီလေးနဲ့သွားရတာထင်တယ်မှန်ပါဗျာဒါကဝရိယလေးကပတိမလူယုံသွားရတာထင်တယ်ဟဲ့မှန်ပါဗျာများများတွေးဖို့လိုသလားလိုပါဘူးအပမာရတတိဆိုမမေ့မရမပေါ်မစားတဲ့တတိလေးဖြစ်အောင်ထင်တယ်မှန်ပါအဲ့ဒီမှတ်ရှိကလေးနဲ့တို့သွားမှာအဲ့ဒါတဘောပေါ့ဟုတ်ကဲ့မှန်ပါမှတ်ရှိကလေးနဲ့သွားမှာအဲ့ဒီမှတ်ရှိပြရင်ယောဂီတို့တက်နေမယ် ဟုတ်ကဲ့မှန်ပါပါအဲ့ဒီမရှိစယုံနေမဟုတ်ဘူးထက်ကိုနေမယ်ဆိုညံလေဒါပဲအထင်မပြအောင်မှန်ပါပါသဘောပေါက်သလားမှန်ပါပါအဲ့တော့ဝရိယနဲ့တင်းတင်းတစ်ခုတည်းတော့ဟိုကမ္မထံကိုမလုံနိုင်လို့အနုပပနာလေးကျင်နဲ့လိုက်လိုက်မာတာဒါကြက်ဖြင်းကမ္မထံတင်တယ်မှန်ပါပါဒါအိကြက်ဖြင်းကမ္မထံထိုင်တဲ့ယောဂီတွေရောကြက်ဖြင်းယောဂီတွေလားဟုတ်ကလားဟင် အဲ့တော့ကြက်ဖြင်းတော့ကြက်ဖြင်းနေပေါ့သူများတွန်းလို့မတွန်းနိုင်လို့ရှက်စရာကြီးရအမျိုးသားယောဂီရဟောဟင်တချို့သွန်နံပေးကုန်ပြီဘယ်လိုလုပ်ဟင်ကြက်ဖြင်းနဲ့တောင်ပဲဟိုဘာလို့ကြက်လူစွာရှာအောင်မထင်နဲ့ကြက်ချင်းတကကြက်ချင်းတော့မဖြစ်သေးနဲ့ပေါ့ဗျာဟင်တို့အမျိုးသမီးယောဂီဘက်ကတော့သူများတွေတော့တူရနှစ်ဦးရရကုန်ဗျာဟင်မရတဲ့အမျိုးသမီးတွေရှိသေးတယ်အဲကြက်ချင်းတော့ကြက်ချင်းတကကြက်ချင်းနဲ့ပါသွားဗျာ ဟုတ်ဗျာကမ္မထာငါတို့ကြဖြင့်ကမ္မထာမတည်းလေဟင်တခုတည်းကိုဝရိယတင်းတင်းမလုပ်နိုင်တဲ့အတွက်ကိုဒီပฏิပဌာန်ကိုသုံးတာဟုတ်ကဲ့ဟဲ့မှန်ပါဗျာဒီဟိုဟိုတိတပင်းရိတ်တော့ဟိုဟိုတော်ရိတ်ဟုတ်ကဲ့ဟဲ့မှန်ပါစိတ်နေတဲ့နေရာမှာယဟန်ဖြစ်နေရသိဖြစ်နေအလွတ်ကျွအာမထုံနေတဲ့ယောဟန်လေးကိုပြီးရကမ္မထာနေကျွာထဲမှာဟင် လေအိမ်တော်သားမွေးရင်းနဲ့ထင်တယ်ဟဲ့မှန်ပါဗျာဒီအိမ်တော်သားမွေးရင်းနဲ့ပြီးတဲ့ကမ္မထာဒီကမ္မထာတာဝတိပြည်သူတွေအားအများဆုံးအသုံးချသွားတယ်ဟုတ်ကလားဗျာမှန်ပါဗျာအဲ့တော့ဒီကနေ့လေကြတော့ပတ်သက်ဟောပြတဲ့ကမ္မထာတင်တယ်ဟဲ့မှန်ပါဗျာအဲ့ဒါကိုပါဠိလိုတော့တံပဇိညကာရာပပပါယလို့ခေါ်တယ်ဟုတ်ကလားမှန်ပါပပဆိုတော့အပိုင်းပြောတာပေါ့လေအဲ့တော့တံပဇိညကာရာတော့တံဆိုတာကောင်းတာဆိုတာကိုယ်ဝေပြပြဇိညတာပြီးတာအာကာရကချင်းတာ ဟုတ်ပလားမှန်ပါဗျာအဲ့တော့မိမိပြုလုပ်မဲ့အကြောင်းအရာလေးတစ်ခုကိုကောင်းကောင်းကြီးကိုယ်ကိုယ်ပြာပြာကြီးသိအောင်ပြုလုပ်တဲ့သမထလို့ဆိုလိုတယ်ဟုတ်ပလားမှန်ပါဗျာအေးအဲ့တော့ကောင်းကောင်းကြီးဆိုတာဘယ်လိုကောင်းကောင်းကြီးတော့ရွာတဲ့ကလို့မိတိမဲ့ရောမဟုတ်ဖ ೇನೆ ဘယ်လို့လို့လို့ပေါ့ကွယ်ကိုတိပိုင်စိတ်ကလေးနဲ့လောက်ရမယ်လို့ဆိုလိုရဲ့ဟုတ်ကလားမှန်ပါဗျာမိမိကြီးလုပ်တဲ့အလုပ်မျိုးဟင်နမောမိနမမဲ့လုပ်တဲ့အလုပ်မျိုး ဒီလိုရွာထဲမှာတိနေကြအတိမျိုးနဲ့တိတဲ့အတိမျိုးဒါမျိုးပေါ့ဘူးလို့ဆိုလို့တယ်အဲ့ဒါမှန်တယ်ဟဲ့မှန်ပါပါဟုတ်ကလားဟဲ့မှန်ဆိုအဲ့ဒါပြောကောင်းကောင်းကြီးသိရမှာရွာထဲကတော့ကိုယ်ကြက်ဟဲ့ဝဲဟဲ့ဆိုတာမကောင်းတော့သိနေဟဲ့အာဝိဒါတိကိုပညာတိကိုဟုတ်ကလားပညာတိကိုဟင်ဒီကတော့ကောင်းကောင်းကြီးသိရမယ်ဆိုတာကိုကိုယ်ပိုင်ပြီးမှပြောတာထင်တယ်ဟဲ့မှန်ပါပါဟင်ပြီးတော့ပါသွားကိုယ်ကိုယ်ပြားပြားကြီးဟုတ်ကလား

အဲ့ဒီနေရာကိုဒီသုံးချက်ကိုကောင်းကောင်းကိုယ်ကိုယ်ပြပြကြည့်ပြရမယ်အဲပါသွားအဲ့ဒါပြောတာလေမှန်ပါပဲဝင်လေအေးတယ်ပြီးတော့ထွက်တယ်နေတယ်ပြီးတော့လုံးနေသလားကွဲသွားလားအေးတယ်ဆိုရင်လုံးလုံးလေဟင်အစပဲလို့အလေပဲလို့အဆုံးပဲလို့ကွဲပြားရှိရလားအေးတယ်အထွက်မှာအစပဲလို့အလေပဲလို့အဆုံးပဲလို့ကွဲပြားရှိမလားအဲ့ဒါပါမဖြစ်သေးဘူးလို့မှတ်တာဟုတ်တယ် မှန်ပါတင်းတင်းပဲကွဲမှန်ကွဲသေးပဲဟင်မကျေနပ်ပါနဲ့တတိလေးတိုးတိုးပြီးသိရှိရှိလေးနဲ့မှတ်ပါတတိတိုးဆိုလို့ခုနကတော့အတင်းလည်းမဟုတ်ပါဘူးတန်ညာလုံငန်းမှာဟုတ်ကလားမှန်ပါဟင်ငါလည်းမတန်ကို6ပေါင်တူတယ်ဘယ်တော့မှမတူပါနဲ့သင်ရင်သင်မကွေးရင်ကွေးသွားအဲ့တော့ငါလည်းမတန်ငါလည်းမနဲ့တူအောင်ရိုက်ပြီးသားပါဟုတ်ကဲ့ဟိဒီတယ်မကွဲကြတယ်မကွာနဲ့နဲ့တူအောင်ရိုက်ပြီးသားပါဟုတ်ကဲ့ဟိနှလုံးမနှလုံးမနဲ့တူအောင်ရိုက်ပြီး ဟုတ်ကဲ့ဟိမှန်ပါဗျာအဲ့တော့အချိန်ဆပါရှိပါလေအဲ့တော့ဉာဏ်လုံငန်းတွေကဉာဏ်ပါပါပါသားပါစေဟုတ်ကဲ့ဟိမှန်ပါဗျာဒီအဲ့တော့တာမစင်ညကာရာဆိုတာကိုလုတ်တဲ့အကြောင်းအရာတစ်ခုပေါ်မှာကောင်းကောင်းကွယ်ကွယ်ပြားပြားကြီးသိလျက်ကပြုတ်လုံနေတော့အကျဉ်းလို့ဖို့လို့လေဗျာတဘောပေါက်လား အင်းတို့သာရတော့သူဟာပါတော့အပိကံဒီပဋိကံဒီသံသာနာပါရိဟောတိတဲ့ရှေ့ကိုပဲတက်သွားသွားနောက်ကိုပြန်လှည့်လှည့်သံသာနာပါရိကောင်းကောင်းကွယ်ဝေးပြားပြားဟင်ပြုလုပ်တဲ့ရဲ့ကျင့်ပြီးလို့ဆိုလို့တယ်ဟုတ်ကလားမှန်ပါဗျာရှေ့တဲ့တက်ပုံပေါ့နောက်လည်းရဲ့လဲပုံပေါ့ဟုတ်ကလားမှန်ပါဗျာအဲ့ဒါကိုကောင်းကောင်းဝေဝေပြားပြားသိရမယ်တဲ့တို့မာသီဆရာတော်ဘုရားကြီးကတော့ဒီလောက်ဒီမဟုတ်ဘူး လူရစ်ပါတာထန်လိုက်တယ်မတိပဲမလုံးနဲ့လို့ဆိုလို့တယ်ဟုတ်ကလားမှန်ပါဗျာတာမကညာကာရီဆိုတာမတိပဲမလုံးနဲ့လို့ဆိုလို့တယ်တဲ့လားဟုတ်ကလားမှန်ပါဗျာအတိပါအောင်လုံးလို့ဆိုလို့တယ်ဟုတ်ကလားဟဲ့မှန်ပါဗျာဒါဆိုဘူရှုံးလာတယ်မြင်တယ်မှာခုနကောင်းကောင်းကြီးကိုကိုပြားကြီးဆိုယောဂီတို့လိုက်ပြီးတော့တိတ်တွေဖော်နေရပါလိမ့်ဟင်အဲ့တော့ဒီရှေ့တွေ့လေတိုးတဲ့အကြောင်းကိုမတိပဲမလုံးနဲ့လို့ဆိုလို့တယ်နမောမေနမမေမလုံးနဲ့လို့ဆိုလို့တယ်ထင်တယ် မှန်ပါဗျာနောက်ပြန်လဲလက်လှည့်တဲ့ဟာကိုငမုံနဲ့ငမနဲ့မလွတ်နဲ့လို့ဆိုလို့တယ်မပြီးပဲမလွတ်နဲ့လို့ဆိုလို့တယ်ဟုတ်ကဲ့ဟိမှန်ပါဗျာပြီးတော့အာလောကိတိဝီ လောကိတိတံသနာခါရီဟောတိအာလောကိတိရှိတည်တယ်နဲ့ဝီလောကိတိတပေါင်းကြည့်လေယောဂီတယောက်ဟာ ရှိတည်တယ်ကိုယဟန်ကဲ့သို့လေးတောင်မြကြည့်ရပါတယ်ဒါတော့လေးတောင်နဲ့ကျော်သွားရင်အာယုံပြသွားမှာကိုလို့ပါတဘောတော့မှန်ပါဗျာ ဒီကအာယုံတွေကတော့လုံနေရတာဟုတ်ကွအာယုံတွေမှတစ်ခုတည်းသောစိတ်ကိုရမှာဟုတ်ကွအဲ့တော့ကြည့်မယ်ဆိုရင်လည်းဘေးဘီဆိုလို့ရှိရင်လည်းအဲ့ဒီလေးတောင်တက်လေကိုငဲ့ယုံလေးကြည့်ရကြီးကြီးကြောင်ကြီးတိုးကြီးတောင်ကြီးရှေ့ကြီးနောက်ကြီးအထက်မော့ကြီးဆိုအဲ့ဒါယောဂီမဟုတ်တော့ဘူးဟုတ်ကလားမှန်ပါဗျာဟင်ကြည့်လဲအဲ့လိုလေးအာလောကီတိဝီလောကီတိတမ္ပတနာကာရီဟောတိရှေ့ကြည့်လဲကြည့်ပေါ့သဘောကြည့်လေးလဲကြည့်ပေါ့ ကိုကြည့်နေတဲ့အကြောင်းလေးကိုကောင်းကောင်းကိုယ်ကိုယ်ပြပြသိရမယ်တဲ့ကြည့်ခြင်းစိတ်ကလေးနဲ့ကြည့်တာလေးရှိမယ်ဒီမော်လေးဟုတ်ကလားဘယ်လိုမြင်တာလေးနဲ့သိတာလေးရှိမှာပေါ့လေဟုတ်ကလားဒါလေးသိသိချင်တာထင်တယ်ဟင်ပြီးတော့တမိန်ပြီးတေပတာရီတေတမ္မဒါနာကာရီဟောတီတဲ့တမိန်ပြီးတေကိုယ်လိုက်တဲ့ကာလမှာဖြစ်ဖြစ်ပတာရီတေဆန်းလိုက်တဲ့ကာလမှာဖြစ်ဖြစ်တမ္မဒါနာကာရီကောင်းကောင်းကိုယ်ကိုယ်ပြပြအဲရှုမှတ်လေးရဲ့ရှိလေရှိပြီလို့ဒီပဲပြန်ပါဗျာ ဟုတ်ကဲ့အဲ့တော့ကိုကြီးတွေဆန့်နေဆိုတော့ခြေပဲပါတယ်မနော်လက်ကောပါဘူးလားခြေပဲပါတယ်လက်ပဲပါအဲ့တော့အကိုင်းနဲ့ဆန့်ပြီးအပြင်ကျော်ပြင်ကျော်ရဲ့လှုပ်ရှားပုံတူမလားအပြင်ရောအပြင်ကျော်လှုပ်ရှားပုံအတင်းရောမတူနိုင်ဘူးဒီလိုအတွင်းပြင်ဖောက်ပြန်မှုတူမလားအတူနိုင်ဘူးအဲ့တကူကောင်းကောင်းကိုယ်ဝဲပြပြမြောင်ရှုပါဟုတ်ကလားကိုယ်ရယ်ဆိုရင်ပြီးနဲ့ဘယ်လိုကိုယ်လဲကိုယ်ပုံကိုယ်နေတယ်ဆန့်နေဆိုရင်ပြီးမလားဟဲ့ ဆန့်ပုံခံမိလားအကြောင်းသိကျင်တာကိုအမှုသိတာအကြောင်းသိအောင်သိတာမဟုတ်လားအေးပြီးတော့သင်္ဃာတိပတ္တသေဝရဓာရဏေသံသာနာကာရီဟောတိတဲ့သင်္ဃာတိဆိုတာတို့သာတော့ယဟန်မျိုးကိုတိကထားပြီးဟောတာလို့လေသင်္ဃာတိဆိုတာနှစ်ထပ်သင်္ဃာကြီးပြောတာအဲ့ဒါတို့ခြုံဆောင်နေရာကတောင်ယူပါတယ်တော်နေရာမှာတောင်ပြီးကြမရှိရဘူးဟုတ်ကဲ့မှန်ပါဟင် ဧကတိလျှော်ကြုံလို့ရှိရင်သူ့ကိုဧကတိဖြစ်နေဝေါ်ရတယ်ဧကတိမလျှော်တဲ့ကာလညာပိုင်းကြလို့ရှိရင်သူ့ကိုနှစ်ထပ်ပင်ကန်းကိုစောင်းဖြစ်နေချုပ်ပါတယ်ဗျဟုတ်ကလားမှန်ပါဟင်ပတ္တာဆိုတော့တို့ဒီတပိဋကသာပြီးခွတ်မှန်တယ်များဇိုးမှမကြံအဲ့တော့ခွတ်ကြည့်တယ်ပဲဟုတ်ကလားတကံပြပါအကုန်ကုတုသုံးဆောင်သုံးဆောင်ဒီအကုန်ပေါ့ဟဲ့ဒီကွက်ကသာကိုခွက်ကြည့်ရမို့လားမှန်ပါအဲ့ဒါခွက်ဖီဝရသွားတို့တော့တင်းတိုင်တဲ့ဧကတိပြောမှာပေါ့လေ ယောဂီတို့ကြတော့လုံကြီးနဲ့အင်ကြီးပြောရမှာပေါ့ဟုတ်ကလားမှန်ပါဗျာအေးအဲ့တာဒီကိုဒါရဏီဆိုတာကင်တွယ်တုံးတတ်တဲ့နေရာမှာလဲတမ္ပန္နကာရီကောင်းကောင်းကိုယ်ကိုယ်ပြာပြာအင်းပြုတဲ့ရဲ့ရှိပြီရှိပြီတဲ့ဟုတ်ကလားမှန်ပါဗျာပြုပြီရှိပြီတဲ့ကောင်းကောင်းကိုယ်ကိုယ်ပြာနဲ့နမောမဲ့နမမဲ့မလွတ်ပါနဲ့လို့ဆိုလိုသည်ဟုတ်ကလားမှန်ပါဗျာမတိပဲမလွတ်ပါနဲ့လို့ဆိုလိုသည်အဲ့ဒီမှာလဲကင်ညာလေးနဲ့ကင်ညာလေးတွေရှိပါလိမ့်မယ်ဟုတ်ကလား တို့ကိုင်းတာနဲ့ကိုင်မှန်းသိတာလေးရှိပါလိမ့်မယ်ဟုတ်ကဲ့မှန်ပါဒီကိုင်နာနဲ့ကိုင်နာဆိုစိတ်ဥဆောင်ယုံနောက်လိုက်တယ်မှန်ပါအဲကိုင်ပြီးနောက်သိတာယုံဥဆောင်စိတ်နဲ့နောက်လိုက်တယ်မှန်ပါအဲ့ဒါလေးနှစ်ခုအပေးယူလုပ်နေတာဒါသိသိချင်တာခင်ဗျားတို့ဟုတ်ကလားမှန်ပါသူတို့နှစ်ယောက်ပဲတရားခံမဟုတ်ဘူးလားမှန်ပါသူတို့နှစ်ယောက်ပေါင်းရင်တရားခံအမှုပေါ်တော့တာထင်တယ် ညအိပ်ကြော်တာတော့သူတို့နှစ်ယောက်မပေါင်းမိဘူးအမှုပေါ်သေးလားညအိပ်ရာကမနေ့အိပ်ရာကနိုးပြီးသူတို့နှစ်ယောက်ပေါင်းပြီးကြွားပြီးပေါ်ကြပြီမို့ဟုတ်ကလားဟေးဟောညအိပ်ငေါ်တော့အိပ်ကြော်သွားကြပြီဟေးအဲ့ကလည်းသူတို့အမှုပေါ်တော့အမှုပေါ်တာသူတို့နှစ်ယောက်ကြောင့်အဲ့ဒီနှစ်ယောက်ကြောင့်ကိုသိသိချင်တာပါဘယ်ကမှမတာပဲထင်တယ်မှန်ပါဗျာမှတ်ချင်ရကမှတ်တာပဲတေခံမရောက်ထည့်ရှိတယ်ဟုတ်ကလားဗျာသဘောပေါက်ကြပါသလား ပေါက်တယ်နော်အဲ့ဒီစိတ်ကလေးနဲ့ကိုယ်လေးဒါရိပြီးသိချင်တာပြီးတော့အပိတိပီတိခာယိတိတာယိတိသမ္မာနာကာရီဟောတိတဲ့အပိတိတို့ပါတော့အစာပတ်ကလေးကိုခွန်လိုက်တဲ့ခါဖြစ်ဖြစ်လေပီတိအရေးပတ်အရေးလေးကိုပေါက်လိုက်တဲ့ခါလာဖြစ်ဖြစ်တဲ့ခာယိတိအစာပတ်များကိုခဲတဲ့ဝါတဲ့ကာလမှာပဲဖြစ်ဖြစ်တယ်ဗျာတာယိတိရှာလေးနဲ့ရက်ရက်ရက်ရက်ပြီးတော့အလုံးလုံးနေတဲ့ ကာလမှာပဲဖြစ်ဖြစ်တယ်တန်ပဇာနာကာတွေကောင်းကောင်းကိုယ်ကိုယ်ပြားပြားပြုတ်ရဲ့ပြီးလေရှိသည်တဲ့ဗျာဟုတ်ကလားတဘောပေါ့ဒါတော့စားတော့တဲ့နေရာနဲ့သွားဆိုင်နေတယ်နဲ့အဲ့လိုကိုမှရမယ်တဲ့အဲ့တော့စားတော့တဲ့နေရာမှာလည်းဒါကမ္မထမ်းနဲ့ပဲကမ္မထမ်းလုပ်ပါလားအဲ့လွတ်နိုင်ဘူးဟုတ်ကလားဗျာဒါကတော့အသွင်းကမ္မထမ်းထင်တယ်ကွအစာလေး တက္ကဒုတိယသူနောက်ကထပ်လာရဥ္စာရပတဝကာမေတံသာနာကာရီဟောတိလေဥ္စာရပတဝကာမေကျင်ကြီးမှုကိုပြုတဲ့ကာလမှာဖြစ်ဖြစ်ကျင်ရဲ့အဆုံးစွန့်ခြင်းမှုကိုပြုတဲ့ကာလမှာပဲဖြစ်ဖြစ်တဲ့တံပန္နကာရီကောင်းကောင်းဝေဝေပြားပြားပြုတဲ့ရဲ့ပြီးလို့ရှိပြီတဲ့ကဟုတ်ကလားဒါကတော့အထုတ်ကမ္မထမ်းထင်တယ်ဟိဟင်အဝင်ငါတော့ယောဂီတို့ဝေပါဟိကျပါဟိနဲ့ အသွင်လုံးကတော့လေအထုတ်ကြတော့ဘယ်နဲ့တော့ဝက်သားတွေကကျက်သားတွေကဟင်တဝင်းလုံးကတော့ဝက်သားတွေကျက်သားတွေသူများတဲ့ကောင်းတာကားရတယ်လူရှိသူရှိဘာတော့တေချာပြသွားတာထင်တယ်ကြွားသွားတာထင်တယ်အထုတ်ကြတော့လူရှိပြရဲပြီလားဟင်အေးကိုကြတော့ရှက်ရှက်နဲ့ကိုအလင်ခံရတယ်ထင်တယ်အလင်ခံမှန်းပြီးတော့ကိုကိုကိုကိုနဲ့ကြွယ်ရပြီးရတာပြုဟင် အဲ့တော့အဲ့ဒီကျင်ကြီးပတ်ဆိုရင်လေကျင်ကြီးပတ်ကြီးထွက်လာဖို့တိုက်ခိုက်ဖို့ဆုံးသွားဖို့ညောင်းကြည့်အဲ့ဒါလည်းတမထမ်းမယ်ဟုတ်ပြီကျင်ရဲ့ဟိုဆုံးလိုက်လို့ကျင်လည်းဒီကျင်ရဲ့ကြီးတိုက်ခိုက်ပြီးထွက်လာပုံလေးဆုံးသွားပုံလေးအကုန်စုရှုဟုတ်ကလားဒီလိုဆိုမရှုကောင်းတာရှိသေးလားမရှိပါဘူးရှိတော့ဘူးဟင်ရှိတော့ဘူးအကုန်လုံးရှုတာတယ်ဘာကြောင့်လဲတို့တည့်ရဲ့အတွက်ဘာကြောင့်ဘာကြောင့်ပါပါပါဖြာသိမ့်တယ် ဟင်အဲ့တော့အဲ့ဒါတောင်ဖရာကခင်ဗျားတို့ကြည်နာဘူးလေဗျာကြည်နာဘူးဒီလောက်မှတာတော့ခင်ဗျားတို့မကြည်နာလို့ထပ်ပေးသေးတယ်ကတိထိဒီနိပိနိတုတ်တိဖာဂရိတိပါပိတိတုံနိပါဝေတံတနာကံခေါ်တိဟုတ်ကလားကတိတွားတဲ့ကာလဖြစ်ဖြစ်ပေါ့လေအဲ့ဒီတွားတယ်ဆိုတာဈဉ္ညာကမ္မတာသိပြနာကတော့ဣရိယာပဋ္ဌာပပါပိုင်းမှာပါသွားပြီထင်တယ်ဟုတ်ကလားဒါတော့တဏ္ဍာန်တွားတွေလည်းဖြစ်နေတယ်ဗျာဟုတ်ကလား ဈဉ္ဉံသွားလည်းဖြစ်နေတယ်ဗျာဥမာမဲ့အိမ်နာသွားလည်းဖြစ်နေတယ်ဗျာဆိုးကြောင်သွားလည်းဖြစ်နေတယ်ဗျာရေကျိုးသွားလည်းဖြစ်နေတယ်ဗျာဟုတ်ကဲ့ထိတရားလည်းဒီတိုင်းပဲလေဟင်တာမန်ချင်းကိုရတဲ့ချင်းလေးတွေမရှိဘူးလားဟိုဆုံးကြောင်းမှလည်းရတဲ့ချင်းလေးတွေမရှိဘူးလားအဲ့ဒီအပြင်ကခုနကဈဉံကမ္မထမ်းနဲ့ထိုင်ကမ္မထမ်းကလွဲလို့ရတဲ့ဟာတွေရဟုတ်ကဲ့ဟင်ဟိုမှာဟိုဈဉံကမ္မထမ်းမှာပြောပြီးတဲ့တော့ဒီမှာကြာမှာဆိုလို့ထပ်ပေးထားတာတဲ့လေနိဗ္ဗာန်လေးတဲ့ဗျာ ဟုတ်ကလားအဲနိဗ္ဗာန်နေထိုင်တာတော့ယောဂီတို့ဒီဓမ္မယုံနဲ့ပြောတာမဟုတ်ဓမ္မယုံနဲ့ထိုင်ကမ္မထံပါသွားပြီထင်တယ်အခုကငါမဟုတ်ဘူးကြားနေချင်းဘယ်ရဖင်ချထိုင်ထိုင်နေပြဟုတ်ကလားတုတ်တီတွေကညနာချင်းပြောတာလေအပြောနေတဲ့ချိန်လေးလေမိမိကြီးနားမကွာဒီနေ့တည်းတော့ပြီးကွာဆိုဒီလိုလုပ်ရဘူးတဲ့ညာမှာလေဟင်ဟုတ်ကလားတို့မာဒီတို့ကတော့ဆရာတော်ဖရာကြီးကိုယ်တိုင်ဟိုတို့ကို တေလူပိကမထံပေးတာဟုတ်ကဲ့အိဋ္ဌာလေးတောင်းအိတ်ခြင်းနဲ့အိတ်တယ်အိတ်တယ်နဲ့မှားမှာလေလားမှန်ရင်မှန်တဲ့မျက်လုံးလေးကြည့်လိုက်ရင်ထပ်ပြီးတော့ပြန်ပြီးအားထုတ်ပါအဲ့တော့စိတ်သေးကိုဆရာတော်ဘုရားကြီးမကြည်မနှက်ဖြစ်တာလေးနာရီလေးအိပ်ရတာတော့တွန်လီမိုလီကွာဆိုအဲ့တော့ဆက်တနာရီအိပ်ရတာဟိုမင်းတို့သုံးတာကြီးထားအိပ်ရတာလေးဆက်တနာရီအိပ်ရတာအဲ့ဒီဆက်တနာရီအိပ်ထားလေးတော့လိုက်လူပေးဗျာ မှတ်ပါတဲ့အချိန်ရုံထားပါနဲ့တဲ့မှန်လို့အဲ့ဒီမှာမျက်စိလေးကြောင်သွားရင်ကြောင်ပိတ်ထိုင်ပါတဲ့အချိန်ရုံထားပါနဲ့တော့ဝါဟင်လေးနိုင်လေးပြီးတာတော့တင်းဒီမူဒီလက်ပြီးတန်းလေးကြီးလားခေါက်လာဟဲ့ဟင်အဲ့တော့ဘာပြောဟိုအာဝိဇ္ဇာဘက်ကနင်းနိုင်နေများနေအောင်ဝိဇ္ဇာဘက်ကိုများနိုင်နေများများအောင်ခိုင်းတာထင်တယ်ဘုံဘုံပညာတိနေပေကိုနင်းနိုင်နေများနေအောင်ပညာတိနေပေများနိုင်နေများများအောင်ခိုင်းတာထင်တယ်ဟဲ့ဟုတ်ကလား သို့မဟုတ်ပရမနယ်ပယ်ကိုကျေနိုင်မလားကျေအောင်ပြညာနယ်ပယ်ကိုချုံနိုင်မလားချုံအောင်ခိုင်းတာတင်လေဟိအဲ့ဒါလေးသဘောပေါက်ခဲ့ဟင်တုတ်သေးတဲ့ဒါအိတ်တာထဲတယ်မပြီးသေးဘူးဇာဂရိတီတဲ့နိုးလာရင်လည်းမှတ်ပါဘူးဟုတ်ကလားဟင်ဗာတိသေးတဲ့ပြောနေလေပြောတာလေးကိုအမှမလုပ်ပါနဲ့ဟုတ်ကလားဟင်တုံနိဘာဝေးတဲ့ဘသူမှမပြောရဘူးကိုတယောက်တည်းဖိတ်ဖိတ်နေရင်လေအဲ့ဒါလေးကိုတမ္ပဇာနာကားတွေကောင်းကောင်းကိုယ်ကိုယ်ပြပြသိအောင်လုပ်ပါ ဟုတ်ကလားအိမ်ဒီတော့ကအိမ်ပြောသွားတဲ့ပုံနိုရင်နိုးလာတဲ့ပုံဟုတ်ကလားဟိဟိပြောပြောနေပြောနေတဲ့ပုံပြောခြင်းနဲ့စိတ်ကလေးနဲ့ပြောတဲ့ရုပ်ကလေးနဲ့ဟုတ်ကလားဟိဟိတူလီဘာဝီစိတ်သိနေတဲ့ကာလကိုခန္ဓာကိုစိတ်ကလေးပဲလို့ငြင်းနေတယ်လေကိုလေးပဲလို့ငြင်းနေတယ်လေငြင်းနေတယ်အေးနေတယ်လည်းမကြည့်နဲ့အဲ့လောက်ဒီမှရမယ်လို့ဆိုလို့တဗျာဟိအဲ့တော့ဘာကြံပေးတော့အင်းဘာမှမကြံတဲ့တဲ့ကိုဘာမှမကြံတာထားထဲထားတယ်တဲ့ ဟင်ကတိတိဒီနိဗ္ဗာန်တုတ်တိသာဂရိတိဘာတိတိဒုံနိဘာဝီဆိုတာဘာမှမကြံနေတွေကဘာမှမကြံတာထထဲတာထင်တယ်ဟင်တေချာတဲ့တေချာအောင်ဟင်ဘာတော့ပြန်ရစ်တယ်ဆိုတော့ဖြစ်မှာဆိုလို့ကိုဒီလောက်ထိပေးထားတာဟင်ပတ်တာကွာပြသိမ့်တယ်ဟဲ့အဲ့တော့တို့ဒီအများကြီးတွေကဒီကနေ့တော့စားတဲ့နေရာလေးတစ်ခုကိုအဓိကထားပြီးပြောဆိုကွယ်စားတာကိုပြောရရင်ဉာဏ်သာတွေတော့သဘောပေါက်လို့ဖြစ်ရရှိပါတယ် ဟိုရေကျူလာတဲ့နေရာတဲ့သဘောပေါက်လို့ဖရာရှိပါတယ်ဟင်အိမ်နာသွားတဲ့နေရာတဲ့သဘောပေါက်လို့ဖရာရှိပါတယ်အဝတ်လျှော်တာတို့ကိုယ်မလွတ်မဖြစ်တဲ့ပရိဘောဓလေးတွေခေါ်တာပေါ့လေကြောင်းရစရာအသေးလေးဖွဲ့ကိစ္စလေးတွေရှိသေးတာဟုတ်ကဲ့ဟင်ဟိုလက်သေးညချင်းချီသေးညချင်းကသာလေအဲ့ဒါလေးလေးထုတ်တာကသဘောပေါက်လောက်ပါတယ်ဟုတ်ကဲ့အဲ့တော့ဒီကနေပြီးယောဂီတို့မနဲ့ဆိုရင် ဒီဓမ္မယုံကနေပြီးဆုံးအကြောင်းကိုတို့ကြီးပြီးခေါင်းပြီးဖိတ်တာထင်တယ်ဗျာဟင်တို့မာသီနဲ့ပြောရင်တော့ယောဂီတို့ကအရိယာလောဝင်လို့ခေါ်ကိုကြတော့လက်ဥပရိချီပြီးကိုလျှောက်တာအရိယာလောဝင်ရှင်သူများတို့ဖရာတို့လူလူချင်းကိုဟုတ်ကလားဘောကမှတ်နေတဲ့တတိယကကိရိတာကိုတတ်ပြနေတာမဟုတ်လားအနာရိယာလို့ခေါ်တဲ့လောဘဒေါသကိရိတာတွေကို တပ်ဖြတ်ပြီးတော့ကိုတော်လန်းနေတဲ့ပုံကိုဖြစ်တဲ့အတွက်ဒါအရိယာငဝေးလို့ခေါ်တယ်ဟုတ်ကဲ့ဟင်ရန်လူတစ်ခုကိုတတ်နိုင်လို့အရိယာဘာတဲ့ရောက်သွားရင်တော့အရိယာခေါ်သွားမှာပေါ့လေခုတော့အရိယာဘာတဲ့မရောက်ခင်တော့အရိယာငဝေးဟုတ်ကဲ့အဲ့တော့အရိယာငဝေးများပြီးပြီဒီကနေပြီးတော့ကြီးစီခောက်တာဘသူကြောင့်ဖြစ်အဲ့နားကြတာဘသူသူတို့အဲ့စိတ်ဓာတ်ပြီးတာဟုတ်ကဲ့ကြားနာက သိတာစိတ်ကအဲ့ဒါနားကကြားတာပဲနားကသွားပေါ်ဗျဘယ်သူသွားလဲဖဝါရသွားတာဟုတ်ကလားဟဲ့နားကကြားတာပဲကနားသွားပေါ်ဗျငါလို့ချင်တယ်လို့လို့ရတယ်လေကိုရကိုယူပေါ့ဖဝါသွားရတာအဲ့ဒါဖဝါသွားတော့ကိုရောက်မသွားဘူးလားရောက်သွားတော့ဟိုမှာသပွဲကုံကိုမကြည့်လိုက်ဘူးလားအကံများဒီဘယ်နာငါဒီဘယ်နေရာထိုင်ရမှာကိုအဲ့မှာကြည့်ရမဟုတ်လား ကြည့်ပြီးအဲ့ဒီနေရာရောက်သွားရောအဲ့တော့မြင်တာကဘသူတို့ဟိမျက်စိပြီးတာကဘသူတို့ဟိအဲ့တော့သူတို့တွဲပြီးတာပဲရသူတို့ ထိုင်စားပေါ့သူတို့မျက်စိရထိုင်စားတာတင်မာကထိုင်စားတာအဲ့တော့သွားတာဖွားပဲဗျဖွားနဲ့အသွားနဲ့သွားပြီးသွားတာပဲဗျဖွားကထိုင်စားဘောဗျဘာလို့တင်မာကထိုင်စားတာလဲဟင်ဟင်လေလေငါလို့ချင်လို့ငါလို့ချင်လို့လို့ရတယ်ဟုတ်ကလား အဲ့တော့ဟောဒီမာကထိုင်ရောဗျအဲ့ဒီမာကထိုင်ရင်တော့ဒီပကံများကိုတင်မာနဲ့နှိုက်ပေါ့ဗျဘာနဲ့နှိုက်တော့ကိုယ်တင်မာကထိုင်တာပဲသူပိုင်တာပေါ့နှိုက်ပေါ့ဗျလက်ကနှိုက်တယ်ထင်တယ်အဲ့လက်ကနှိုက်ပြီးမယူရဘူးလားအဲ့ယူပြီးတော့မခွန်းရဘူးလားအဲ့ခွန်းရတယ်ဗျာဟင်အဲ့တော့လက်ကောသူစားလေရသလားမစားပါဘူးသူစားဟင်အဲ့တော့ဓာရီကဝါပေးရတယ်ထင်တယ် ကြာတွေကလှုပ်လှုပ်ပေးရတယ်ထင်တယ်အဲ့ဒါပြီးမြူတယ်မဟုတ်ဘူးလားအဲ့ဒီဝါချင်းစားချင်းမြူချင်းကိုဘသူကလုပ်ရသလဲပဇက်ကပဇက်ကလုပ်ရတယ်ထင်တယ်ဟင်ခံစားရတာကဘသူကခံစားသွားတယ်အဲ့ဒီကခံစားသွားတာနေအောင်ကြည့်ပါနေအောင်ကြည့်ပါဒီကနေပြီးအဲ့ဒီရဲ့ခရီးစဉ်နေအောင်ကြည့်ပါသာမပိသကုမှာဟင်ဒါကြည့်တတ်ရင်မြင်တဲ့တရားပါပဲ တရားဘောလုံးကြီးပေါ်နေပါတယ်အဲ့ဒီမှာဟုတ်ကဲ့အဲ့တော့အဲ့ဒီနေရာကိုအကုန်ယောဂီတို့သိရင်ရှင်းကြည့်တာဒီအပန်လေးတစ်ခုကိုတသက်ကဒီရှာကအရာပါခံမှုရအတွက်ချီတော့ကောနေရလားနာကောနေရသလားဒီဖလားကောနေရသလားတင်ပါကောနေရသလားရက်ကောနေရသလားမျက်စိကောနေရသလားကြည်သာဘယ်တော့ဒုက္ခဝိုင်းခံရသလဲဘယ်တော့ဒုက္ခဝိုင်းခံရသလဲ ကြည့်ပါဟင်အစာလေးတစ်လုံးလေတလောက်ဒုက္ခခံရတယ်လေဟင်တို့ဒီဒုက္ခတွေကိုဒုက္ခမှမသိလို့ဒုက္ခထင်နေတာမဟုတ်လားဟင်ဟုတ်ကလားဗျာအဲ့ဒါမြင်အောင်ကြည့်ခိုင်းတာဗျာတမ္ပနာကာရတာဗျာပပေါပေါကြပြီဟင်ဒါအကျမ်းပါပါဗျာမြင်အောင်ကြည့်စမ်းပါဒါတတိရှိရင်မြင်နိုင်တဲ့ကမ္မထာပါဗျာ ဒါရွာတဲ့ဤကမ္မထမ်းပါလေရွာတယ်လည်းဒီသမင်းနဲ့ဒီရင်ဒီလူသားတာပါပဲဗျဟင်ဟုတ်ကလားဟင်အဲ့ဒါဒီနေရာလေဒီတတိလေးနဲ့ရွာတယ်လို့နမနမောမဲ့နမာမဲ့မဟုတ်ဘဲနဲ့မတိဘဲနဲ့သူပြောလူပြောပြီးနဲ့သူသူပြောလူပြောကကြက်လို့သူနေပြောရလို့ကြက်ပြီးထားတယ်ပညာပြီးနေလေဟိုကလူပြောရင်ဝက်ပြီးထားတယ်ပညာပြီးနေလေသူများကကောင်းလည်းပြောတို့ကောင်းနေရတာမဟုတ်လားအဲ့ဒါလေးကိုဒီနေရာမှာနမောမဲ့နမာမဲ့ နဲ့မဟုတ်ဘဲနဲ့တတိလေးနဲ့လှုပ်လိုက်ရင်ဒီအကြောင်းတွေမသိနိုင်ဘူးလားအဲ့သိပါဗျာသိသွားမှတတိတွေတိုင်းဟုတ်ကလားအဲ့တော့ဒီနေရာလေးမှာစားတဲ့နေရာလေးတစ်ခုရဲ့တို့ကွက်ပြောကြပါဆိုရဗျာဟုတ်ကလားစားတယ်တို့ထိုင်လိုက်ပြီးထိုင်ပြီးရင်ဘာလုပ်မလို့ဟိလက်သေးခိုင်းတော့မယ်ထင်တယ်အဲ့တော့ဘယ်တန်သူစိတ်ကဘယ်ခိုင်းမလို့ဟိ ဘယ်ဘက်ကိုလက်သိခိုင်းမယ်ထင်လဲညာတန်လူကြတော့ညာဘက်ကိုလက်သိခိုင်းလက်သိပြီးပါလို့မလို့ဟင်းရင်လိုက်ခိုင်းမလားသမင်းဘက်ကိုရောက်မလားသမင်းဘက်ရောက်မယ်သမင်းဘက်ရောက်ပြီးတော့ဟင်းဘက်ကိုသူမကြည့်လိုက်ဘူးလားဟင်းကဘယ်နှခွက်တုံးဒီကနေ့ဘယ်နှခွက်နဲ့စားခဲ့တော့တုံးွယ်တုံးွယ်ကိုတခါတည်းလိုက်သလားသူသဘောကြတာရင်လိုက်ခိုင်းသလားသဘောကြတာဟုတ်ကလားဗျာနိုင်ပြီးဒါလို့တော့ မြောက်မခိုင်းဘူးလားမြောက်ပြီးဘာလို့တို့အကွေးမခိုင်းဘူးလားခိုင်းပြီးဘာလို့တို့အသွုံမခိုင်းဘူးလားတုံပြီးဒုံပြန်ထားမခိုင်းဘူးလားညင်းအောင်ကြည့်လေအကွေးလေးနဲ့ဆံပြီတူပါမလားပြီးတော့အမြောက်ကလေးနဲ့ခြာလေတူပါမလားမြောက်တဲ့အခါဖြစ်ဖြစ်တစ်မျိုးလေခြာလိုက်တဲ့အခါဖြစ်ဖြစ်တစ်မျိုးတင်တယ်လေအေးဒီလိုဆန်းနေတဲ့ချင်းဖြစ်ဖြစ်တစ်မျိုးတင်တယ်လေကိုယ်ရိုက်တဲ့အခါဖြစ်ဖြစ်တစ်မျိုးတင်တယ်လေဒီလိုကော ဟိုဘာလို့အောက်ကိုတုံချတဲ့ခါဖြစ်ဖြစ်တမျိုးထင်တယ်ဗျဒီအောင်ကြီးတာမသာနာကာရီလေအဲ့ဒါလေးကိုတို့ဇုံလေးချခိုင်းပြီးတခါပြီးရှိနေတဲ့သမင်းနဲ့ဟင်းနဲ့တွဲမိတာလေးကိုဒီတိုင်းမလားအနေခိုင်းပြီးလားအနေခိုင်းသူကြည်မလောက်အောင်လေတွဲမိအောင်တယ်နဲ့အဲအဲအနေပြီးတော့ဘာလို့တို့အဆုတ်ခိုင်းနေတယ်ပဲဆုတ်ပြီးဘာလို့ခိုင်းလို့အမြောက်ခိုင်းနေတယ်လဲမြောက်ပြီးအပွေးခိုင်းနေတယ်လဲ ကွေးပြီးတော့နေအောင်နေအောင်မိခဏနေအောင်နဲ့ပသပတိတဲ့ထင်တယ်ပသာကြီးပေါ့တို့ဘာတို့ကားခဏရပြီးတကားတော့ဖွင့်မလို့ထင်ပါလေခဏရပြီးတကားကြီးဖွင့်ခိုင်းမလို့ထင်တယ်ပသာဟာခိုင်းတယ်ထင်တယ်ခါပြီးတော့တံပေါ်ဘူးလားထမဝါရရဘူးလားအဲဝါခြင်းသိကလေးပေါ်တယ်ဝါတယ်ဝါခြင်းသိကလေးပေါ်တိုင်းဝါတယ်နဲ့မှတ်ပေးပါအဲဒီဝါခြင်းသိကလေးနဲ့ဝါတယ်လေးနဲ့ သူတို့အဲ့ဓာတွေကိုပြန်ပြန်လာလုပ်ပြီးညက်ပြီးထင်လို့ရှိရင်သူမျိုးမျိုးမခိုင်းဘူးလားအဲ့ဒီခါကျတော့မျိုးတယ်မျိုးတယ်မျိုးချလိုက်ပါအစာအိတ်သေးကိုသူဦးကြောင်းကြီးတွေတွားတော့အဲ့ဒီမှာမှတ်နေပါမှာသူဆုံးပြီဆိုတော့မှတို့တခါပြန်ပြီးတော့တလုံးပြန်ယူတာတယ်လေဟဲ့နောက်တလုံးလည်းဒီတိုင်းပဲထင်လို့ဗျာအဲ့တော့အလုပ်တိုင်းလုပ်တိုင်းဒီတိုင်းပဲထင်တယ်ဗျာအဲ့တော့ဒီစိတ်ကလေးခိုင်းတဲ့အတိုင်းတို့ကိုကြီးလုပ်နေရတာကိုမြင်အောင်ကြည့်ပါဗျာဟုတ်ကလား ဟင်ထမင်းတလုံးပြီးတိုင်းပြီးတိုင်းတခါတော့ထမင်းတလုံးထယူခိုင်းညာတယ်ဟုတ်ကလားမှန်ပါသူသူနဲ့ပတ်သက်တဲ့သူပိုင်တဲ့ကိုကိုဟိုဘယ်တန်ဘယ်ညာတန်ညာသူ့နေရာလေးနဲ့သူသူကိရိယာလေးနဲ့သူအသုံးချတတ်သွားတာတယ်လေဟဲ့မှန်ပါဗျာဒီအသုံးချပြီးတို့ကိုဟိုခိုက်စားသွားတာမဟုတ်ဘူးလားမှန်ပါဗျာနဲ့အမြင်အောင်ကြည့်ပါအဲ့လိုကြည့်တဲ့ယောဂီတယောက်ဟာ တမ္မာမအားတယောက်ဟာဝါကျင်နာနဲ့ဝါတာကိုပထမဆုံးတွေ့ပါလိမ့်မယ်ဟင်ဝါကျင်နာနဲ့ဝါတာလေပထမဆုံးတွေ့ပါလိမ့်မယ်အဲဒီဝါကျင်နာလေးနဲ့ဝါတာလေးကိုအောက်အံလေးကိုရှုွက်ဖြစ်နေထားလို့ရှိရင်ပုံမှန်ကတော့သူအောက်အံကြီးရအရှင်းတယ်နော်အထက်အံကအပေးတယ်နော်ရှုွက်ထဲကြတော့အောက်အံကပေးတယ်လို့ဖြစ်နေတယ်ကွအထက်အံကအရှင်လို့ဖြစ်နေတတ်တယ် ချာအညာမလိုက်ချလိုက်မလိုက်ချလိုက်နဲ့အဲ့လိုထင်တယ်ဟဲ့ကျုပ်ဝယ်သေးကြတော့လေအဲ့ဒါအော့အန်လေးကိုတခါတည်းမူတည်ထားတဲ့ကာလကျတော့အော့အန်လေးကငရုတ်ထုံတဲ့အလွန်တူးတပြားပုတ်ကလားအထက်အန်လေးကငရုတ်ကြပွေးနဲ့အလွန်တူးတပြားပုတ်ကလားရှားကလေးကလက်ကလေးနဲ့အလွန်တူးတပြားပုတ်ကလားတခါတည်းဟိုတို့ ဟိုမလိုက်ချလိုက်မလိုက်ချလိုက်နဲ့ရှားလေးရလဲတခါတည်းမငယ်သေးတာလေးတွန်းပိုးလိုက်ညက်ပြီးသားရက်ယူလိုက်မငယ်သေးတာလေးတွန်းပိုးလိုက်နဲ့ဟုတ်ကလားသူ့အစာကသူပါတော့များရင်များတော့ညံညံကြည်ရဲ့အောင်ပစောင်းကဖတွေးလေးတွေနဲ့ဆိုးဆိုးပြီးတော့ရှားကလေးကတွန်းပိုးနေရတာတင်တယ်ဟိဖတွေးလေးနဲ့ရောပါတာတင်ကြကောင်းလားကောင်းလား ကောင်းလားသဒ္ဝီလေးနဲ့လေဟင်ကြည့်ဆုံးဘယ်နဲ့ကောင်းလို့စားတယ်ဟုတ်ပြာသရွေးလေးနဲ့လေသရွေးနိုင်ခြင်းလေးနဲ့လေအဲသရွေးမပိုင်သူမညက်ဘူးလေအဲ့တော့ပဇောင်းကသရွေးရအများထွက်ပေးနေရတာတပီရလေအဲအဲ့ဒီကထွက်ပေးနေရတယ်အဲ့ဒီထွက်ပေးတော့အဲ့ဒီသရွေးလေးနဲ့ဒါလေးနဲ့ကိုနေနေပြီးတော့ရက်ရက်ပို့ပေးရတာဗျဟင် အချက်20လောက်ကိုသေးချာကြီးလမ်းခွေအောင်ပတ်တဲ့တောင်သားလေးဟုတ်တယ်နဲ့ညှိချာမှလည်းကဲဖိုးချာမှလည်းကဲနဲ့မတက်ပါလို့တော့ရတာဟုတ်ကလားဟိအဲ့လောက်ထိမြန်လာနိုင်ပါလေဟုတ်ကလားအဲ့လောက်ထိမြန်လာနိုင်ပါလေဒီတက်မှအတ်ကောင်းလာပြီဒီစားတဲ့နေရာကအမှတ်တက်လာပြီဆိုယောဂီတယောက်ကြတော့ဘယ်လိုဖြစ်လာတော့တခါတည်းတို့သိယုံကြီးတည်ယုံနဲ့အလွန်တူတယ် ဘယ်သက်ယုံတဲ့သူတို့စဘာသက်ယုံတဲ့လုံတူပါတဗျာစဘာသက်ယုံတဲ့ဟိုတို့ဆံသက်ကြီးပေါ်မှာလုံလုံနဲ့လုံသမားတွေရောမရှိဘူးလားပြီးတော့ဟိုဘက်ကနေတော့ဆံဟိုစဘာတဲတဲ့ဟိုအမျိုးသမီးတွေရောမရှိဘူးလားအဲစဘာတဲတဲ့အမျိုးသမီးတွေကဟိုတဲလာလိုက်ဟိုအပေါ်ကအလုံးလုံးသူတွေကတခါတည်းလက်ခံပြီးတော့ဟိုဇရာဇလားတဲ့ဟိုထဲလိုက်ဟုတ်ကလားဗျာဆံဒီခါချလိုက်ဆံအောက်ကနေပြီးတော့ခုနပြောလို့ဟိုတို့ဘာလို့ဆံပေါက်ကနေထုတ်ပေးလိုက်ဖွင့်လို့ပေါက်ကထုတ်ပေးလိုက်လုပ်နေတယ်လို့ဗျာ ဟင်အဲ့ခါကြရင်ဒီကံနာကံနာဒုက္ခနာတို့ဟင်ကိုကြီးနာကိုရာအဲ့ဒီကနေသမင်းကိုဟိုနေကျင်နာနေတာခွင့်ညင်နာခွင့်နာဝါကျင်နာဝါတာအဲ့ဒါပတ်ချက်လေးသွားပါလေပတ်ချက်လေးသွားမအားကောင်းလာပြီလို့အမတ်တလာပြီထင်တယ်ဒါတော့အမတ်တပြီးပြောမလားဟင်ဟိုဒုက္ခနာကဟင်းကော်တဲ့ချိန်သမင်းငယ်တဲ့ချိန်ကသွားပြီးဝါတဲ့ချိန်တိလေတခါဝါပြီးဟိုတခါပြန်ပြီးကော်လိုက်တဲ့ချိန်လေ အဲ့ဒီခါကျပတ်ချလေသွားတယ်ဒါဒုတိယဓာတ်ကမအားကောင်းလာရင်ဒီလောက်ကြီးဖြစ်လာပါလိမ့်မယ်ဟုတ်ကလားဗျမှတ်လေကြည့်ပါဟုတ်ကလားအမှတ်ခိုင်းတာနော်အရှာခိုင်းတာမပါဘူးဒီချမ်းလဲနားထောင်သွားအောင်ဒီလိုရအောင်ရှာခဲ့ပါလို့မပေါ်ပြောတာမပေါ့ဒါအမှတ်နဲ့တက်တက်သွားတာထင်တယ်သူပြောတာဒီမှန်တယ်အမှတ်နဲ့လို့လို့ကိုပဲပြောတာထင်တယ်ဟုတ်ကလားဒီဟိုတို့ထံကမထမ်းကားတွေကဒါကိုပုံမိထားခဲ့ပါမူတည်ထားခဲ့ပါသွား အမြဲပြောကြတယ်ထင်တယ်အဲ့ဒီဒလသမှန်လေးလားအတ္တမာရပတိဖော်ပြီးထင်တယ်ဟဲ့သဘောပေါက်လားဒါလည်းမှန်အားကောင်းရင်သူဟာသူဘောလာတာကိုပြောတာဖော်ယူရမှာမဟုတ်ဘူးပေါ်မှာဖော်ယူတယ်ဆိုရင်အတ္တဖြစ်သွားမှာပေါ့တရားကသူသဘောသူဆောင်တာအနာတ္တနိုင်ငံငါဟုတ်ကလားအဲငါဝင်မရှုပ်ပါနဲ့ငါရှုပ်ရင်အလုံးများပြီမလားမှတ်တော့ဟင်မမျောနဲ့မျောရင်ချော်မယ်လားမှတ်တော့ မတွေးနဲ့တွေးရင်ဝေးမယ်တာမှတ်တော့ဟုတ်ကလားဗျတွေးရင်ဝေးမယ်ဘာဖြစ်လို့တော့ဒီကပရမတ်တို့မိပြီးတွေးလို့ရသကောင်းတာမဟုတ်ပဲဒီနေရာပေါ်ဒီနေရာပြတ်တာတင်လေဟုတ်ကလားတွေးတာပညာတာတွေးလို့ရပဲဟုတ်ကလားဗျမညှို့နဲ့ညှို့တာလောဘတင်လေဟဲ့ဒီမှာကတတိဗျတတိနဲ့ယူရမှာလောဘနဲ့ယူရမှာမဟုတ်ဘူးဟုတ်ကလားဗျဒါတွေးနေတဲ့အတွေ့ကိုသာပြောတာပါမှန်အားကောင်းရင်တွေးလာတတ်တယ် ဟုတ်ကဲ့ဒီတက်မှအကောင်းသွားတဲ့ယောဂီတယောက်ကြတော့ဒီတို့သုံးလုပ်ကလေးတစ်ခုယူလိုက်တဲ့အချိန်ကသာပြီးတို့ပြီးပစရောက်တဲ့အချိန်ဒီပစထဲမှာလည်းဒီဝါနေတဲ့အချိန်ကိုဒီအခါတစ်ခုချိန်ဒီဟာတို့ဒီမနိုင်မငင်းအရာဝတ္ထုကြီးတစ်ခုကိုအလုံးသမပူပူရောက်ရောက်ပေါက်စာလေးတွေဝိုင်းပြီးတော့တဲနေတယ်လို့ပေါ့ဝတ်စိတ်တဲရတယ်အလုံးတူတယ်ဒီချိန်ကြဟုတ်ကဲ့ဟင် တိတို့ပါတော့ဟိုသမင်းပကံကနေပြီးတော့ပသဘဝတို့ရောက်အောင်လေဟိုဘဝစိတ်ကနေပြီးတော့ဟိုပါတော့ဟိုတီကောင်းတကောင်အပြတ်ပေါ့လေတီကောင်းတကောင်တီပြတ်ကလေးကိုတို့မို့သူ့ဘိုးကောင်တကောင်အပြတ်ကလေးကိုဝိုင်းတယ်လာတယ်လို့ပဲဒါဆိုအမှစိတ်တဲ့စိတ်ပြီးထင်တယ်ဟင်ကောင်းကောင်းကိုယ်ကိုယ်ကတီလာပြီးထင်တယ်တိတ်ကလေးနဲ့ကိုယ်လေးနဲ့ရုပ်ဆင်းဆင်းနာဆင်းဆင်းဆိုတာကိုယ်ပြလာပြီးထင်တယ်ဟိအဆင်းဆင်းဆိုတော့ တို့ဒီမှာတော့ရုပ်ဘလောက်ဆင့်နဲ့ဘလောက်များတယ်တို့မသိနိုင်ဘူးတို့မြင်တာတော့ပဝစိတ်ကြီးလိုပဲမြင်ပါပဲပဝစိတ်ကြီးပဲလာတယ်လို့ပဲလေရုပ်စင်းနဲ့နာစင်းနဲ့မဟုတ်ဘူးလားနာငါရှိရခိုင်းလိုက်ဟိုဟိုမှာလည်းပဝစိတ်ကြီးရရှိရပန်ပြေးလိုက်နောက်ကပတ်လိုက်နေတယ်ဟဲ့ဒီပဝစိတ်မှာပါရီတရားတစ်ခါလက်ထင်မှပေးရတာတယ်ဟဲ့အဲ့ဒီတိုင်ပဲဗျာဒါပဲလာဖို့ချင်းတာဟုတ်ကဲ့တို့ဒီဝါနေတဲ့ကာလကျတော့ဒီအထက်အာညီကို ဒီစိတ်ကလေးပေါင်းမြောက်များစွာနေတော့မနိုင်တနိုင်တဲ့အလွန်ကြီးမားတဲ့တန်ပေါင်းကြီးပေါ့လေအဲ့ဒါကြီးကိုမနိုင်တနိုင်နဲ့အတင်းမနေတဲ့ပုံများမနေတဲ့ပုံချတော့အလိုလေးကလှုပ်ချလိုက်တယ်လို့ကြီးပြဟင်မတဲ့ချင်းမနိုင်တနိုင်နဲ့လေချတဲ့ချင်းလှုပ်ချလိုက်တယ်လို့ကြီးပြမလိုက်တဲ့ချင်းမနိုင်တနိုင်နဲ့ဗျာချတဲ့ချင်းလှုပ်ချလိုက်တယ်လို့ကြီးပြအဲ့တမြင်နေရပါတယ်ဒါဆိုယောဂီတို့မှာတံပဇာနာခါရဖြစ်ပြီးတယ်ကောင်းကောင်းကွယ်ကွယ်ပြားပြား ဟုတ်ကလားရုပ်ဆင်းဆင်းနာဆင်းဆင်းစားပုံကိုသဘောပေါက်ပလားအဲ့လောက်ကြီးယောဂီတို့တို့ရှုရမယ်ဗျာဒါရှုလို့ရှုရင်ရနိုင်တာပြောတာဗျာအဲ့ဒီမှအာမျိုးလို့ဒုက္ခကအမှပြီဖို့ပဲလို့တဗျာဟင်ကိုတို့ပြောတယ်ဟိုမှတ်တာပိုင်းမှတ်လို့အာကောင်းလာတဲ့အလေလာပိုင်းမှတ်လို့ထွတ်ထိပ်ဖြစ်လာတဲ့အမှပိုင်းဒီသုံးခုမှာမှတ်အားနဲ့စကားပြောသွားတာထင်မှန်ပါဗျာအမှတ်သိတာကြီးကအဓိကတောင်ယူလိမ့်မယ်ထင်တယ်ဟင် သိသိသာသာအမှတ်ကတောင်းယူလိမ့်မယ်ဟင်ပြီးတော့သိသိသာသာမဟုတ်ဘူးအမှတ်ကိုထပ်နေအောင်မှတ်သမှာတို့သာရတော့တို့ဘာတော့ဒီအမိုးများမိုးတယ်လို့လူပြောတယ်အမိုးများမိုးရတာစယုံလားထပ်ထားရလားထပ်ထားရဟင်တို့မိုးတာတော့သူကြည့်ဘလောက်ကောင်းကောင်းဟိုစယုံလေးဆိုရင်ပြန်တော့ထပ်ထားရတာပဲဟင်တို့လောက်သိချရတာတော့ရှိမရှိဘူးဒါတော့စယုံလို့မရဘူးထပ်ထားရတယ်ဒါမှ မိုးမယူတာလေဗျဟုတ်ကလားဒီမှာလည်းအမှတ်စယုံနေမို့ထပ်ပြီးအောင်ကိုမှတ်သားမှာဟုတ်ကလားဗျမှတ်သားမှာမှားကောင်းတော့ယောဂီတို့ဒီတတိကိုပိုင်လာတယ်လေဘယ်သူမှားရအောင်မှာလဲဘယ်သူမှလာပါဘူးပြီးတော့ဝရိယရောရှားအောင်မလားအရှိပါပဲယောဂီတို့ထဲမှာဟုတ်ကလားကြီးတဲ့ဝရိယနဲ့ကြီးတဲ့တတိဒီနေရာကိုအဲ့လိုဘာမှသုံးချပြပါမှာသုံးချပြရင်အဲ့ဒီအစဉ်သုံးစဉ်မြင်နိုင်တယ်ဟုတ်ကလားဒါကတို့ ဒီအားထုတ်နေတဲ့ယောဂီတယောက်ရဲ့အစအလယ်အဆုံးလို့ပြောမှာပေါ့လေမအားအမှတ်လေးချင်းခါစဟင်မှတ်လို့တမာရိညာရေးကျက်လို့အလယ်လိုက်ပြီးတော့တမာရိညာရစ်ပန်လာတဲ့အပိုင်းလားအဲဒီတမာတိညာဆိုတာနဲ့မှတ်ညာဆိုတာအတူတူပဲဟင်မှတ်လို့ရတယ်အတိတွေပြောတာလေအဲဒီကိုကြည့်နေတဲ့အကြောင်းအရာလေးကိုတိတိပပသိလာတာလေဖြစ်ပြလှူရှားမှုမြင်လာတာလေ အဲ့ဒီဖြစ်ပြမြင်လှုပ်ရှားမှုမြင်အဲ့ဒါတမာရိညာကြီးတဲ့ပဲဟင်အဲ့ဒါမှာအားကောင်းမှဒီမှန်ညာတက်မှာမဟုတ်ဘူးလားအဲ့မှန်ညာတက်မှာဟိုကအသိညာကထွက်မယ်ဟုတ်ကလားအဲ့ဒီအသိညာကလည်းဒီမှန်ညာအားကောင်းလာလို့ရှိရင်အင်္ဂါတွေကလည်းထွက်နေမှာခင်ဗျာဒီကထွက်ဒီဓမ္မယုံထဲမှာအသိညာထွက်နေမယ်လို့မထင်နဲ့သူ့အမှတ်ကိုဒီညာကိုမင်းနိုင်လောက်တဲ့မှအားကောင်းတဲ့နေရာညာပွင့်တာပဲဒီညာကောင်းနေတာပွင့်မယ် အိမ်မှာတွိုင်းနဲ့လည်းပွင့်မယ်ပိုင်းနဲ့လည်းပွင့်မယ်ရောက်ပြီစိတ်သာချသူ့ဘက်ကလက်ပေါက်မကဘူးခမားတို့ဘက်ကမျောနေတယ်ညာဘက်ကဟုတ်လားဟင်သူ့နေရာရောက်သူပွင့်ပေးမှာပဲလက်ပေါက်မကဘူးခမားတို့ဘသူလုံးတော့သဘောပေါက်လားအဲ့တော့တို့ဘက်ကအဲ့လောက်အမှတ်ကိုစက်နေထက်နေအောင်မရမှာအဲ့လိုစက်နေထက်လို့တမာရဉာဏ်ရင့်ပန်ပြီးဟိုဘက်မှာဝိပဿနာဉာဏ်ဖြင့်တက်သွားပြီယောဂီတယောက်ဟုတ်ကဲ့တက်သွားပြီ တက်သွားလို့လက္ခဏာဉာဏ်ကိုမြင်တဲ့ယောဂီတရားလက္ခဏာဉာဏ်ဆိုတာအနိစ္စရဲ့သဘောလေအနိစ္စကိုဖိုက်ဖို့မလာဘူးဟုတ်ကလားဟင်တို့ဘာတော့ဆိုင်းပုံနဲ့ဟိုသဘောနဲ့တူပါမလားဒီနားမှာကြည်ချင်းဆိုတာရှိလားဘူးကုန်းတော့ရှိတယ်ကြည်ချင်းဆိုတာဘာခေါ်တော့ကြည်ရချင်းတာပြောတာတဲ့တပည့်ကြီးပြောတာတဲ့လားဘာပြောတာလဲ ကြည်ချင်းရတိပဲရှိပါလိမ့်မယ်။ဟင်ကြည်ချင်းဆိုလို့ရွာထဲသွားကြည့်တော့ကြည်ချင်းတွေ့ခဲ့သလား။တွေ့ဘူး။ခဏကြည်ချင်းလိုက်ရှာမယ်လို့တွေ့။ဘူးကုန်းကရွာထဲကျတော့ဘူးတွေ့လား။ဘယ်နှဘူးတွေ့ခဲ့တော့မကြည့်ဘူး။အဲ့တော့ခဏတော့ဘူးကုန်းလိုက်ရှာမယ်ကြည်ချင်းလိုက်ရှာမယ်နဲ့။ဟုတ်ကဲ့။ကြည်ချင်းဦးလိုက်လိုက်ရှာမယ်နဲ့။ဒီတိုင်းနဲ့အနိစ္စဒုက္ခအနတ္တလိုက်ရှာမယ်နဲ့သူ့သဘောတွေ့ပါ။ဟင်အနိစ္စဒုက္ခအနတ္တဆိုအဲ့ဒါတို့ဘာလို့ပြညတ်တင်တယ် ကိုမှသဘောတွေ့လိမ့်မယ်ဟင်အဲ့ဒီခါကျရင်တို့လက္ခဏာယုတ်တွေပေါ်လာလိမ့်မယ်အဲ့ဒီဒီရှုွက်ကတော့အောင်မရှုရမှာနော်ဒါဒီဖားတဲ့ယောဂီတယောက်ရဲ့ရှုွက်ဒီအောင်အောက်အောင်ကိုဒါတိကထားတာဘယ်နေရာကြောက်ရောက်သဘောပေါက်လားဟင်ဟိုတို့ထိုင်ကမ္မထာမှာနာပြီးွားပြီးရှုွက်ဖြစ်တယ်လို့ပေါ့လေလင်းညာကမ္မထာမှာဖွားပြင်အလဲပြီးရှုွက်ဖြစ်တယ်လို့ပေါ့လေစားတဲ့နေရာရဲ့ထူထူမူရာပိုင်းမှာ တို့အော့အန်ပြီးရှုွက်တယ်ဘယ်ဘက်ကဝါရင်ဘယ်ဘက်အော့အန်ပေါ့ညာဘက်ကဝါရင်ညာဘက်အော့အန်ပေါ့ဟုတ်ကလားဗျာဟင်အဲ့ဒါလေးကိုရှုနေရင်မတတ်နဲ့အော့ကငရုပ်ဆုံးထက်ကငရုပ်ကြွေးထင်တယ်ဟဲ့တခါတည်းကသရွေးလေးနဲ့ဆုပ်ပြီးတော့ဖတ်ကလေးကိုအဲ့ပေါ်တင်လိုက်တယ်ထင်တယ်ဟဲ့အဲ့တော့ရိုက်မချလိုက်ဘူးလားရိုက်ချလိုက်တဲ့ကာလကြရင် တို့ခရမ်းညင်ပြီးမိဘုံနဲ့ငရုတ်သီးထောင်းတော့အရေးသိမလို့ဗျာကြာကိုသွားပြီးဓက်ကနေစင်တာဟုတ်ကလားဓက်ကနေစင်တာပဲအဲ့ဒီချိန်မှာရှားပေါ်မှာအဲ့ဒီထင်းနေရာလေးကိုကြည့်လိုက်တဲ့ယောဂီတယောက်ကတဲဓက်ကနေဆိုရှားကနေဆိုတခါတည်းရှားတပြင်းလုံးပြတ်ဆွသွားတာဖတ်ထားလေးနေနဲ့ခြူတာလေးဆိုတော့သူ့ရှားပေါင်းလေးမှာနင်းနေလေးချင်တာလေးဆိုတော့ရှားပေါင်းလေးမှာအဲ့ဒီသရွေးလေးနဲ့ရောရာချင်လေးနေမှာပေါ့လေဟင် အချင်းကနည်းနည်းနေမှာပါခရွေးရင်များများနေမှာပါဟုတ်ကလားဟိအဲခရွေးရင်လေးနေမှာပေါ့ပင်သွားမှာပေါ့ခရမ်းရင်မိမိဖို့ငရုံသိငရုံဆုံးနဲ့ထောင်းလိုက်တော့ဘယ်လိုတွေတော့အဲအဲ့လိုပဲဗျစင်နာလေးနည်းနည်းလေးအဲ့ဒီစင်နာနည်းနည်းလေးရဟိုတို့ဒီပဲရှားကောင်းဖြစ်ပြီးတဏှာလေးကိုသွားရိုက်ထားကွပြစ်ဆိုတော့ဟုတ်ကဲ့အဲ့ဒါလေးသွားလိုက်တာဟိုရှားရဲ့ကြည်တာကဖြန့်ဆွဲသွားတာတခါလေဟိုချိုးတယ်ဆိုရင်တပြင်းကြီးလို့ထင်တယ်ချိုးတယ်ဆိုတပြင်းကြီးလို့ထင်တယ် ဟုတ်ကလားအဲ့ဒါယူသေးချာမှမိုင်းမတနဲ့အဲ့ဒါကတခါတည်းခြေနာလေးကိုလည်းရှားပေါ်လို့မိုးပြင်းလေးလိုပဲရှောက်သူပြေးရှောက်သူပြေးဟုတ်ကလားအနိစ္စလက္ခဏာပါအဲ့လိုကိုရှုတဲ့အရှုတစ်ခုကရုပ်တည်းပျောက်ပျောက်ရွေးပျောက်ကြီးပျောက်ပျောက်သွားတာအဲ့ရွေးပျောက်ပျောက်သွားတာကိုပဲတွေ့ရတယ်အဲ့တော့ယောဂီကနေပြီးတော့တပိတော့ဒီလိုတွေ့ရတယ်ဆိုဆရာသိတယ်ခင်ဗျားတို့သိဘူးခင်ဗျားတို့ကအနိစ္စသိဘူးတာဟုတ်ဟုတ်ကလားအနိစ္စရဲ့သဘောတွေ့ဘူးသလား ဟင်တွေ့ဘူးအဲ့ရှုပ်ွက်တယ်မှာတခါတည်းခြူတာတွေကရိတ်ကနေဆိုကြောက်သွားရိတ်ကနေဆိုကြောက်သွားဟုတ်ကလားဗျဟင်အဲ့လိုပဲတွေ့ရတယ်ဒါကရွေးကြောက်ပျောက်သွားတာကိုတွေ့နေတယ်ဒုက္ခလက္ခဏာကိုအကောင်းတဲ့ယောဂီတယောက်ကြောင့်ဒီနေရာမှာခြူတာတွေကကြည်ရင်းနဲ့ကိုဖွာဆိုပြက်ကြသွားဟင်တက်လာလိုက်ဖွာဆိုပြက်ကြသွားတက်လာလိုက်ဖွာဆိုပြက်ကြသွားအဲ့ဒါမင်းရတယ်ဟုတ်ကလားခြူတာတွေကပေါ်လာလိုက်ပြက်ကြသွားလိုက်ပေါ်လာလိုက်ပြက်ကြသွားလိုက်အဲ့ဒါမြင်ရတာပဲဒုက္ခလက္ခဏာလမ်းတွေ့ဘူးအပြက်ကိုမြင်ရမှာပဲ ဟုတ်ကဲ့အနတ္တထီအောင်ပိုင်တဲ့ယောဂီသူ့စိတ်အားကောင်းလို့အနတ္တကိုမြင်တဲ့ယောဂီကြတော့အတ္တတိကအလဲကောင်းရှားအလဲကောင်းတဲ့ရမှာခုလောက်တို့သူများတော့ထပ်မလိုက်တော့ဘူးလေဒီနာလေးမှာတို့မိအိုးကင်းပေါ်ကိုရေစင်းလေးတောက်ချလိုက်သလိုပဲတောက်သူဒီများမှာရှဲဆိုပြောက်ထွက်သွားတာချက်ချင်းပြောက်တာဒီနေရာမှာပေါ်ဒီနေရာမှာချက်ချင်းပြောက်တယ်ကြည့်တဲ့ဘာလို့သဘောပဲတယ်ချိုတာကြည့်တယ်ကောတကယ်တွေ့လားချိန်တာကြည့်တယ်ကောတကယ်တွေ့လား သဘောပဲလို့တွေးတာအတာရကထေနလို့ခေါင်းလာမတွေးဘူးရှားမနေနဲ့အတာရကထေနအနှစ်သာရမရှိဘူးတို့ငါမပိုင်ဘူးတို့ရှားမနေနဲ့အဲ့ဒါအတွေးတွေဟုတ်ကလားနောက်မှစိန်တနဲ့နဲ့တွေးယူပါရှုွက်တဲ့တကယ်တကယ်တွေးတာတော့အဲ့သဘောပဲဗျာဘာမှလက်ထုံးလက်မိမတွေးလိုက်ဘူးလေခြူတာဆိုလည်းလက်ထုံးလက်မိမတွေးလိုက်ဘူးလေချင်တာဆိုလည်းလက်ထုံးလက်မိမတွေးလိုက်ဘူးလေဒါလေးပဲတွေးရမယ်ဗျာဒါဆိုရင်တော့စားတဲ့နေရာကလက္ခဏာညာနေပိုင်းမနေဘူးလား အေးအဲ့တော့ပါတာတွေဗိုက်တင်းလို့တင်မဟုတ်ပါဘူးဟုတ်ကလားရုပ်ဗိုက်တင်းတယ်လို့ညံဗိုက်လည်းတင်းအောင်စားခဲ့သမ်းပါဟင်သူကရုပ်ဗိုက်တင်းအောင်စားတာဟဲ့ညံဗိုက်ကိုတင်းခဲ့ရလားပြီးတော့ရုပ်စားတော့စားခဲ့စိတ်စားကိုစားခဲ့ရလားစိတ်စားကတတိထင်တယ်တတတိကနေပြီးတဲ့အစာထင်တယ်ဟဲ့အေးစိတ်စားပါစားခဲ့ရမယ်သဘောပေါက်လား အေးအဲ့လိုနဲ့ဒီဟာကိုမှားရင်မှားရင်နဲ့မဆမ်းမဒါကမ္မထံဖြစ်သွားပြီတင်တယ်ဟဲ့ဟင်ဒါကမ္မထံဖြစ်သွားပြီသူ့မှားဆမ်းမှားအားကောင်းလာပြီမှန်ညာနေပြီးတက်တက်လာပြီတခါတည်းတို့အသိဉာဏ်ကလည်းသူနဲ့တွဲပြီးတော့ကိုတက်လာပြီအသိဉာဏ်ရင်းတက်လာတဲ့ရင်းကျက်လာတဲ့ယောဂီတယောက်ကျတော့ခြူတာကိုရှားပေါ်တယ်ရှူစားကိုစိတ်ကိုပိုင်သွားပြီတင်တယ်ဟင်တမာရညာရင်းတာမယ်လေကိုစိတ်ကို ဒီနာနေခဲ့ဆိုနေလို့ရပြီထင်တယ်အဲ့ကကြချိုးတာတစ်ခုသုံးကြည့်ပထမဆုံးသူ့ရဲ့ဓာတ်လုံးဖြစ်တဲ့ချိုးတာတွေးနေမှထင်တယ်ဟဲ့ဓာတ်ဓာတ်လုံးထင်တယ်သူမူရင်းဓာတ်လေးပါမျိုးဓာတ်လုံးဓာတ်လုံးဆိုတာကြည့်တယ်ထင်တယ်ခါရာပြီးကျင်းငါရဲ့ဓာတ်လုံးမဟုတ်လားဝါရောတတိရဲ့ဓာတ်လုံးမဟုတ်လားချိုးတာတဲ့ချိုးတာရဲ့သူ့ဓာတ်လုံးရှိမှာလေဒါပထဝီရဲ့ဓာတ်လုံးမဟုတ်ဘူးလားဟုတ်ကလားသူ့ဓာတ်လုံးဟာရှိရပေါ်လာနေမှာပဲအဲတေချာဝါ ဖယ်ကျက်တဲ့မပေါ်ဘူးအဲ့ဒီဓာတ်ကိုချိုးတာကုန်သွားတာကြက်ဆိုလဲကြက်ဟာကုန်သွားတာပဲချိုးတဲ့တတိဝက်ဆိုလဲဝက်ရဲ့ဤတဲ့တတိကုန်သွားတာပဲဟုတ်ကလားအဲ့တော့တို့ဒီဝက်တစ်ခုပဲပြောကြည့်ပါဆိုဗျာပရမလုံးဒီဤတဲ့တတိဖယ်ကျက်တော့တွေ့မှာပဲမွားသူကိုဘေးချတာမှအဲ့ဒီချိန်ကသူ့တိုက်နေမဟုတ်လားအဲဆယ်ကျက်လောက်ကိုပဲကြာသွားလို့ရှိရင်အဲ့ဒီဤတဲ့တတိရတာတတိကုန်သွားပြီချင်းဖန်းပန်းသွားလေးပေါ်လာချင်းသွား တေရောတတိထင်တယ်ဖန့်သွားကြာရောတတိထင်တယ်ဒီလိုဆိုအတိုက်တိုက်ရဲ့ခေါင်းပေါ်လာတာမဟုတ်လားခေါင်းဆောင်ဟာတေရောမဟုတ်လားကဲအဲအဲ့ဒါပေါ်လာမှာပဲချင်းဖန့်တာအဲအဲ့ဒါမျိုးဖိုက်မအောင်ဖိုက်မတဲ့ကချင်းငါပြောက်တော့တော့တက်တက်တက်ဖိတ်ကြံတော့တယ်ဝါရောတတိထင်တယ်အဲ့ဒီတက်တက်တက်လက်စမအောင်မလာရင်အဲ့ဒီဒီဝါရောတတိအတိုက်တတိကိုလာတယ်ဆိုအခန္ဓာဘက်ကခေါင်းဆောင်ဖြစ်တဲ့အာဘောတထင်တယ် တို့မြေပြူပဲဝါရတယ်လို့ပဲဗျာဟုတ်ဟိုမြေပြူမဟုတ်လားရေဖုတ်ပြီးဝါရတယ်လို့ပေါ့ဗျာဖီဖမ်ဖမ်ပေါ့ဒါပဲလို့ဒါလည်းမဟုတ်လားမအားကောင်းတော့အဲ့ဒီဖီဖမ်မှဖီပွေတော့တောက်ပြတ်သွားပြီနောက်ဆုံးဖွာကျဲကျဲမြေဟာမြေပဲကြံတော့တယ်ထင်တယ်ငွေပရဝိတပဲပုံမှာမဟုတ်လားအဲ့တော့ဝတ္တာကြီးဝါရင်နဲ့ဘာဖြစ်လာတော့ဖနက်အောက်ကရောပါဆိုးဝါရာမှကောင်းသေးဟင်ဘယ်မလို့ဝတ္တာ ဘယ်မလို့ဤလားမြဲသလားကောင်းသလားပိုင်သလားဘသူမေးတရားလို့တဲ့အိမ်မဒီမိုင်းမိုင်းနဲ့ကိုအပိုင်ပိုင်ပြပြသူ့နေရာနဲ့သူပိုင်ပိုင်ပိုင်ပိုင်ပြီးရုပ်ဆင်းနေပြမသွားဘူးလားအေးအဲ့ဒီတိုင်းပဲထင်းရင်ဝါလို့ရှင်လည်းပထမဆုံးသူခြုံတဲ့တတိပေါ်မှာပဲဒါပြီးဟိုနောက်မှာတော့ချင်းဖန်ဖန်တက်တက်တက်ဟုတ်ကလားပြီးတော့စီတွဲတွဲဖွာကျင်းကျင်းဒီပေါ်မှာပဲဘယ်ဟာဖြစ်ဖြစ်အဲ့ဒီလေချက်ကတော့ပါတာကြီးတယ်ပဲရှေ့မှာဓာတ်လို့ရင်ပေါ်ပါခါရာဝိုင်းနဲ့ပထမခါရာပေါ်မှာပဲဟုတ်ကလားဟဲ့ နောက်မှပြီးရှင်ဖမ်းမတက်တက်တက်ဟုတ်ကလားစီတွဲတွဲဖွာကျင်းကျင်းပေါ့မှာပဲဘယ်ဟာမှမအဲ့ကြဘယ်ဟာသာသာဘယ်မတော်တို့ရှိတာဟင်အဲ့တော့ယောဂီတို့တို့သင်္ကန်းမှာရှိနေတဲ့အရာကိုကိုင်းကြည့်သားဘာတွေ့တော့ဟွာလားသင်ပိတ်တာလည်းကိုင်းမိမှာပေါ့ဟိုကအရေးရောင်ပဲဟုတ်သားဟင်ဒီရေရောင်ရှိပါလားရှိဘူး အမျိုးရောင်ဟဆိုခြင်လိုက်ရင်ပိဿာခြင်ရတယ်လို့ပဲဝက်သားပါအီရာခြင်ကြည့်လိုက်လဲခင်ဗျားတို့ပိဿာပဲခြင်ရမယ်အရေးရောင်ပဲရှိတယ်အီရတတိဟာခြူရတတိရောအရေးရောင်ပဲရှိတာအဲ့ဒါခင်ဗျားတို့မမဖဲနဲ့တွင်းတော့အမြဲကြီးအင်းနေတယ်ထင်တာမဟုတ်လားအမြဲကြီးကောင်းနေထင်တယ်မဟုတ်လားကြက်သားကြိုက်တူဟာဟောအမြဲကြီးချိုးနေမှာပဲထင်တယ်ဟုတ်လားဗျအဲ့ဒီလိုပဲကျင်းနာတိကြိုက်တူဟာဟောအမြဲကြီးကိုခါနေမှာဗျဟုတ်လား အချိန်ကြိုက်ပြီးပေးအချိန်ကြိုက်တော့အမြဲကြီးချင်းနေမှာပဲကွဟုတ်ကလားဒီချိန်ထားခြင်းတို့ရင်ပြင်းငါဒီတည့်ရပြီးနဲ့ဝတ်သားချက်သားဘယ်ဟာဘူးကောင်းမလို့ဟုတ်ဘူးကြိုက်ထားခြင်းတို့ရင်ဘယ်ဟာကြိုက်ထားတာဘူးအဖြစ်ကြီးမလို့ဟုတ်ပါမလားဗျာဟင်ဟင်ဆိုရည်ရတဲ့ကြက်ကလေးဝကလေးဆိုပါတော့လားဟုတ်ကလားဘယ်လိုလုပ်တစ်ဖက်ကဘူကောင်းမဟုတ်ကလားဗျာဟင်ဟင်အဲ့ဒါအစွဲတွေ အဲ့လိုကိုကောင်းကောင်းကွဲကွဲပြားပြားပြီးအောင်ရှုတာကိုတံပရိညာကာရပါလို့ပြောတာဗျဟင်ကွက်သားလို့ပြီးတာပြောတာမဟုတ်ဗျချင်းလဲလို့ပြီးတာပြောတာမဟုတ်ဗျဤရဲလို့ပြီးတာပြောတာမဟုတ်ဘူးဗျဒါကတော့သူပြောလို့ပြောသူကိုကိုယ်တိုင်လူတိုင်းသိတယ်ဟုတ်ကလားသူကလားဤရဲပြောတာပါတရုတ်ပြည်သွားမယ်ဤရဲလို့ပြောပါမလားဟိဟင်ပြောပါမလားဟိဝင်းမီဤဟိတရုတ်ပြည်ကဘယ်လိုခေါ်မလို့ကွက်သားကိုအရတာဘယ်လိုပြောတော့ ဗမာကဤရလို့ပြောတယ်ဟဲ့သူတရုတ်ကဘယ်လိုပြောမလို့ဟင်ဟင်အင်းတမျိုးပြောမှာပဲတို့ပြောတော့ဤရတော့ဖြစ်နိုင်ဘူးလေတရုတ်ကပြောမှာပဲဟုတ်ကလားရှမ်းပြည်သွားမေတော့ရှမ်းကလည်းတမျိုးပြောမှာပဲဟုတ်ကလားဟဲ့အေးအဲ့ဒါဤတယ်ဆိုတာဟုတ်မှာမဟုတ်ပဲအဲ့ဒါကိုပါတော့ကောင်းကောင်းသိမှာမဟုတ်ဖဲနဲ့ဟုတ်ကလားအဲ့တော့ကောင်းကောင်းသိအောင်အဲ့လောက်သိမှတ်ခဲ့သားမှာ ဒီလိုဆိုအစာစားရင်ကမ္မထာအားထုတ်လို့မရဘူးလားဗျာအစာစားရင်ကမ္မထာအားထုတ်တာမှာဟုတ်ကလားဒီလိုဆိုအစာစားရောပြတ်မလားကမ္မထာရောပြတ်မလားဒီတရားရောအစာရောနှစ်ပါးစုံရဟုတ်ကလားရှေ့ခီးလမ်းသာပြနေပါလိမ့်မယ်တရားအားထုတ်ရင်တော့သွားမစားကြနဲ့ဗျာထိုင်ပြီးဒီမှာတရားအားထုတ်ရင်စားနေတော့ဘယ်လိုလဲကျုပ်ကြီးကသာထိုင်နေပြီးစိတ်ကနေပြီးတော့ ဘယ်နဲ့6နာရီပဲလို့ဟင်ဟင်တရားအထုံးလို့သွားမစားနဲ့ဗျာဟင်တရားလည်းပြက်မယ်ထင်တယ်အစာကမပြက်ဘူးလားတရားလည်းပြက်မယ်အစာလည်းပြက်မယ်ရှစ်ခီးသွားဖို့ခက်ခက်ခက်ဖြစ်သွားမလို့ဟုတ်ကလားဟင်အစာစားရင်ကမ္မထမ်းထိုင်ရင်တော့တရားရောပါရောနှစ်ပါးပုံရနိုင်တယ်ဟင်ကမ္မထမ်းထိုင်ရင်သာအစာမစားကြပါနဲ့ဟုတ်ကလားစားပြီလား အဖဆိုင်တော့ကမ္မထတိုင်းရစာမစားဘူးလားကျော်ကြီးဘာလေးမှမစားရဘူးဘာလေးမစားတာဖြင့်ကြာပြီနဲ့တွေးမိဘူးလားအဲဘာလို့မစားတာစားရပေါ့လားအဲတွေးမိတာနဲ့စားတာနဲ့တူတူပေါ့ကွာဟုတ်လားဟင်ဟင်အဲ့ဒါကဟိုကမ္မထတိုင်းကမ္မထအထုံးကြီးတရားဟိုအစာသားနေတာကမ္မထတိုင်းတော့စာမစားနဲ့အစာသားရင်တော့ကမ္မထနာဆိုင်ဟုတ်ကလား ဒီလိုလိုပါအစာပါနေလို့ကမ္မထမ်းအလုပ်ပြက်တယ်လို့ထင်ပြီးပြီးပြလို့သေးတော့အဲ့လိုတော့ပါဘူးဗျာဟင်အဲ့ဒီအစာပါခြင်းဒီပြလျင်ကမ္မထမ်းဖြစ်မသွားဘူးလားဟင်အဲ့တော့ကြက်ဖြင်းတို့အတွက်ကိုကမ္မထမ်းရှားသလားအဲ့ကမ္မထမ်းရှားပါဘူးဗျာတို့ကြက်ဖြင်းလေးအတွက်တို့လည်းနေရာကမ္မထမ်းတိုင်လိုက်တော့ဟုတ်ကလားဗျာဟင်တို့ကြက်ဖြင်းတို့အတွက်ကိုဆေးရကြရရုပ်ထင်ပါဗျာ ဟင်မှန်ပြီလားဟဲ့ဒါတို့အရင်ကတော့တာဝတိပြည်သူပြည်သားတွေသုံးတဲ့ကမ္မထာနေပါဟုတ်ကဲ့အဲ့တော့ဒီလိုစာရင်းနဲ့မှတ်လို့တို့ပြီးဟိုပြီးမှရှိတဲ့ဆုံးသကြောင်းမှန်တယ်မြယဟန်နာမဖြစ်ခဲ့ဘူးတဲ့ဆုံးသကြောင်းမရှိဘူးလို့သူတို့စာကပတ်တန်းတင်ထားပါဗျာအဲ့ဒီစာယူသင်္ကာရတုန်းကသာသနာတက္ကရာ990လောက်ကလို့ဆိုပါတယ်ဟင်အဲ့တော့တက္ကရာ1000ဆိုပါတော့လေအခု2500ဆိုတော့တို့ပါလားဟဲ့ 1500ကျော်လောက်ကပေါ့1500ကျော်လောက်ကတီကိုဆွန်ကြောင်းကိုဆိုလိုတာပါအဲ့1500ကျော်လောက်ကတီကိုဆွန်ကြောင်းမှာဒီလိုမှတ်တင်နေစားကြတာမဟုတ်ဘူးလားဟင်ဒီလိုမှတ်တင်နေစားနေတော့ဟောဒီဆိုးစားရင်းနဲ့ကမ္မထမ်းထိုင်ကြတာဗျဒီလိုအသာပိုင်းနဲ့ကမ္မထမ်းထိုင်တဲ့အတွက်ဒီနေရာကပဲအမှတ်ပြည့်တယ်ဒီနေရာကပဲညံပွင့်လာတယ်ဟဲ့ဒီနေရာကပဲသူတို့ရာနာဖြစ်သွားတယ်ဗျဟုတ်ကလားအဲ့တော့ ခွေးကြိုက်လို့ရရဒုတ်ပြစ်လို့ရရရတာလို့ရင်းထင်တယ်ပြန်လေတော့ခွေးကြိုက်မှလို့စောင့်နေမလားဒါမှငါတို့နဲ့ပြစ်မှမှန်မှလို့စောင့်နေမလားအဲစောင့်မနေနဲ့ရခွေးကြိုက်လို့ရရဒုတ်ပြစ်လို့ရရရတာလို့ရင်ပေချာမှတ်ခဲ့ပါကဲဒီကနေ့နာကြအောင်ဆို Thank you.